ရှမသဲခရဝင်အခန်းကြီး1အငယ်1မှ9အာဗြဟံနှင့်ဒါဝိဒ်တို့မှဆင်းသက်တော်မူသောယေရှုခရစ်၏ဆွေတော်စင်မျိုးတော်ဆက်စင်ဟုမူကားအာဗြဟံသားဣဇက်ဣဇက်သားယာကုပ်ယာကုပ်သားယူဒမှစ၍ညီနောင်တစုယူဒသည် မိမိခင်မွန်းတာမာတွင် မြင်သောသားဖာရက်နှင့်ဇာရဖာရက်သားဟေဇယုံ ဟေဇယုန်သားအာရန်အာရန်သားအမိနဒတ်အမိနဒတ်သားနာရှုံနာရှုံသားဆာလမုန်ဆာလမုန်သည်မိမိခင်မွန်းရာခတ်တွင် မြင်သောသားဘောဇဘောဇသည်မိမိခင်မွန်းယူသတွင် မြင်သောသားအောဘက်အောဘက်သားယေရှဲယေရှဲသားဒါဝိမင်းကြီးသည်အငယ်6မှ16ဒါဝိမင်းကြီးသည်ဥရိယ၏ခင်မွန်းဖြစ်ပူးသော မိမတွင် မြင်သောသား ရှောလမုန်ရှောလမုန်သားယောဘောင်ယောဘောင်သားအပိယအပိယသားအာတအာတသားယောရှဖတ်ယောရှဖတ်သားယဟောယံယဟောယံသားအောဇိအောဇိသားယောတန်ယောတန်သားအာခတ်အာခတ်သားဟေဇကိဟေဇကိသားမနာရှေမနာရှေသားအာမုန်အာမုန်သားယောရှိယောရှိသားယောယကိန်ယောယကိန်သည်ဘာဘူးလုံမြို့သို့ နေရာပြောင်းကန်ဤတွင်မြင်သောသားယေခေါနိမှစ၍ညီနောင်တစုတည်းဗာဗုလုန်မြို့သို့နေရာပြောင်းသည့်နောက်ယေခေါနိသားရှာလတေလရှာလတေလသားဇေရုဘဗေလဇေရုဘဗေလသားအာပြုတ်အာပြုတ်သားအေလျကိန်အေလျကိန်သားအာဇောအာဇောသားဇာတုဇာတုသားအာခိန်အာခိန်သားအေလုတ်အေလုတ်သားအေလဆာ ဧလဇာသားမတန်မတန်သားယာကုပ်ယာကုပ်မြင်သောသားကားမာရိဤခင်ပွန်းယောသတိထိုမာရိသည်ခရစ်ဟုခေါ်ဝေါ်သမုတ်သောယေရှု၏မေတော်ဖြစ်၏အငယ်16မှ21ဤသို့လျှင် မျိုးစဉ်နွယ်ဆက်ပေါင်းကားအာဗြဟံမှသည်ဒါဝိဒ်တိုင်အောင်၁၄ဆက်ဒါဝိဒ်မှသည်ဘာဘူးလုံမြို့သို့ နေရာပြောင်းသည့်တိုင်အောင်၁၄ဆက်ဗာဗုလုန်မြို့သို့ပြောင်းပြီးမှသည်ခရစ်တော်တိုင်အောင်၁၄ဆက်ဖြစ်သည်ယေရှုသည်ဖွားမြင်ခြင်းကိုခံတော်မူသောအကြောင်းအရာဟုမူကားမေရောမာရိသည်ယောသနှင့်ထိမ်းမြန်းဆောင်နှင်း၍မရှက်တင်မီတွင်တန်ရှင်းသောဝိညာဉ်တော်ကြောင့်ပရိတ္တိဆွဲနေ၏သူ၏ခင်မွန်းယောသသည် သူတော်ကောင်းဖြစ် မာရိအသွေကိုမပြက်စေခြင်းသောကြောင့်တိတ်ဆိတ်စွာစွန့်ပယ်မိဟုအကြံရှိ၏ထိုတို့ကြံစီ၍နေစဉ်တွင်အိမ်မက်ကိုမြင်ရသည်မှာသာဝရဖျား၏ကောင်းကင်တမန်သည်ထင်ရှား၍ဒါဝိအမျိုးယောသတင်၏ခင်မောမာရိကိုထိမ့်သိမ်းရမည်အခွင့်ကိုမစိုးရိမ်နှင့်ဤပရိသေသည်တန်ရှင်းသောဝိညာဉ်တော်ကြောင့်ဖြစ်၏သားယောက်ျားကို ဖွားမြင်လိမ့်မည်ထိုသားသည်မိမိလူတို့ကိုအပြစ်မှ ကယ်ချွတ်မိသူဖြစ်သောကြောင့်ယေရှုဟုသောအမည်ဖြင့်မှတ်ရမည်ဟု ကောင်းကင်တမန်ဆို၏အငယ်22မှ25ထိုအကြောင်းအရာမူကားသာရဖျားသည်ပရောဖက်ဖြင့်ထားတော်မူသောဗျာဒိတ်တော်ပြည့်စုံမိအကြောင်းသည်ဗျာဒိတ်တော်အချက်ဟုမူကားကြည့်ရှုလော့သူတို့သမီးကညာသည်ပရိသေရေဆွဲယူ၍တားယောက်ျားကိုဖွားမြင်လက်တံထိုသားကိုအေမာနွေလအမည်ဖြင့် မှည့်ရကြလက်တန်ဟုလာသည်။အေမာနွေလအနေကငါတို့နှင့်အတူရှိတော်မူသောဘုရားသခင်ဟုဆိုလိုသည်။ယောသတိအိပ်ပျော်ရာမှနိုးလျင်သာရဘုရား၏ကောင်းကင်တမန်မှားထားသည့်အတိုင်းပြု၍မိမိခင်ပွန်းကိုထိမ့်သိမ့်လေ၏။သို့တော်လည်းသားဥကိုမဖွားမိတိုင်အောင်တန်ဝါတမပြုတ်ဘဲနေ၏ထိုသားကိုလည်းယေရှုဟုသောအမည်ဖြင့်မှဲ့လေ၏